ဘုန်းကြီးတို့အရင်ဘက်ကပြောခဲ့တဲ့ဓမ္မစကြာတုတ်ပေါ့နော်ဒီဓမ္မစကြာတုတ်ကဘယ်မှာပါလဲဆိုတော့ဝိနည်းမဟာဝါပါဠိတော်မှာလည်းပါပါတယ်နှစ်နေရာတွေ့ရတယ်ဝိနည်းမဟာပါဝါလေးဝိနည်းမဟာဝါပါဠိဝိနည်းကငါးချမ်းရှိတာပေါ့အဲဒီမဟာဝါပါဠိတော်မှာလည်းတွေ့ရတယ် တန်ယုတ်ကလည်း၃ချမ်းရှိတယ်တန်ယုတ်တတိယအုပ်မာဝဲကတန်ယုတ်အဲ့ဒီမှာလည်းတွေ့ရနှစ်နေရာဟောတာဒါဖះအာဖះဖြစ်တဲ့ချိန်မှာပထမဆုံးဟောတဲ့တရားပဲပထမဟောတဲ့တရားဆိုတော့အများကြီးကြိုတင်ပြင်ဆင်ပြီးမှဟောတယ်ဒါလေးကိုသူတောင်းတဲ့သမီးကလေးပါဒါလေးနားလဲစီချင်တာ ပညာသင်တဲ့အခါမှာကိုကဒီပထမဆုံးသွားတဲ့နိုင်ငံမျိုးဆိုရင်ပထမဦးဆုံးပုဂ္ဂိုလ်အများကြီးပြင်ရတယ်ပြင်ဆင်ထားမှာကိုယ်တကအခက်ခဲတွေပါဖြစ်ရှင်းလွယ်ဟိုရောက်မှဖြစ်ရှင်းဟိုမှအဲ့ဒါအများကြီးခက်တယ်ကိုမရောက်ဘူးတဲ့နိုင်ငံကိုမသွားဘူးတဲ့နိုင်ငံအများကြီးကြိုပြင်ရတယ်ဒီမှာဘုရားပထမဆုံးတရားဟောတော့မယ်ဆိုသူဟောမဲ့ပုဂ္ဂိုလ်ယူရတယ်ဟောရင်သူက သူတရားကိုသဘောပေါက်နိုင်တဲ့ပုံကိုမျိုးရွေးချယ်တယ်။နောက်ဟောတဲ့စကားလုံးတွေဟောတဲ့စာသားတွေနောက်ဒီမဆက်ကြတော့ပါဠိရှင်ကင်တာအိမ်မှာဘုန်းကြီးဝေးပြောပြမယ်။အဲ့ဒါလေးပြောခြင်းလို့ဘုရားကဗြဟ္မာဘောရိပလင်ညောင်ပင်ဘောရိညောင်မြောက်မှာတရားထုတ်လို့တမ္မိတညာရသွားတယ်ဆိုမဲ့ညာဖုန်ညာရတ္တမဲ့ညာရတ္တဖုန်ညာပစ္စကရညာ သဗ္ဗိနညာရသဗ္ဗိနညာဆိုတရားအလုံးကိုသိတဲ့ညာမျိုးရသွားပြီးနောက်ပိုင်းမှာဒီမှာ49ရက်တရင်သုံးဝါဆိုလာပြီနေ့မှာဣတိပတနာ မိဂရာဝမိဂရာဝနေရာဖရာလက်ထက်မှာအများကြီးရှိတယ်။ဘေဒကလာမိဂရာဝခေမမိဂရာဝဒါတွေအများကြီးဒီဓမ္မစကြာဟောတဲ့နေရာမှာတော့ဗာရဏီတိမြို့ရဲ့အနီးဣတိပတနာမိဂရာဝနော်ယသိရဲ့ ဘူကောင်းနဲ့တူတဲ့တောင်ကုန်းရှိတဲ့မြို့တောင်ကုန်းရှိတဲ့သားတွေကိုဘေးမဲ့ဘေးတဲ့တော့အဲ့ဒီနေရာမှာပြစ္ဆဝေငါးဦးကစောင့်ဓမ္မပြစ္ဆဝေငါးဦးကဖျားနာမှာပဲလာပြီးတော့ဖျားလောင်းနာမှာလာပြီးဝေယဥစားတွေလုပ်တယ်ဖျားလောင်းကအစာစားတဲ့အကျင့်တွေကျင့်တဲ့ကကြာဟိုတော့ကရမတော့တရားမင်းအဘိုးဒီရှင်ကရမတော့တရားမရတော့ဘူးဆိုပြီးတော့သူပြစ်ထားခဲ့ကြတော့အဲဘုရားက သူတို့ကိုစာဟောတယ်ဆိုပါတော့အဲ့ဒီမှာသူကတတရခောဘဂဝါပစ္စဝဂီရေဘေခုအမန္တိတိဘေခုအာဒီမှာတားငယ်သမီးငယ်လေးတွေပါတော့ထပ်ပြောပါမယ်အဲ့ဒီအချိန်မှာသူကဗုဒ္ဓဘာသာယဟန်တော်မရှိသေးဘူးဘာဖြစ်လို့ဘေခုလို့ခေါ်တယ်လဲလို့မေးဘေခုဆိုတာကကိလေသာဘိန္ဒတိကိလေသေဘိန္ဒတိဘေခုကိုယ်တဏ္ဏမှာမကောင်းတဲ့စိတ်တွေမဖြစ်အောင်ဖြည့်ဆည်းတာပြောမဖြစ်အောင်ဖြည့်ဆည်းတာတူတူ ကိုယ်တဏ္ဍာမှာမကောင်းတဲ့စိတ်တွေမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်မှများဘေခုလို့ခေါ်တယ်။အဲတော့ဘေခုကိုနှစ်မျိုးအဓိပ္ပာယ်ပြောတာပေါ့။သုတ်တံဘေခုဝိနိဘေခုဝိနိဘေခုဆိုတော့ဘုန်းတို့ဘုန်းကြီးတွေတိမ်ထဲမှာပေါ့ကွာကမောဟာနဲ့အခုကမောတွေပိုင်းနဲ့တိမ်ထဲမှာရဟန်းခန္ဓာမျိုးကိုသုတ်တံဝိနိဘေခုလို့ခေါ်တယ်။အခုကျင့်ကြအထုံးနေတဲ့ပုဂ္ဂိုလ်မှများကိုဆရာကြီးကိုင်ကတော့ဒါကိုသုံးတယ် ကျင့်ကြံပုဂ္ဂိုလ်ကျင့်ကြံနေတဲ့ပုဂ္ဂိုလ်မှန်သမျှကိုယ်တဏ္ဍမကိလေသာမဖြစ်အောင်လုပ်နေတဲ့ပုဂ္ဂိုလ်မှန်သမျှဒါကိုလည်းဘိက္ခုလို့ခေါ်ပါတယ်နော်ကိုယ်တဏ္ဍမမကောင်းတဲ့စိတ်မဖြစ်အောင်ကျင့်နေတယ်ဒါဘိက္ခုပဲအဲ့ဒီတောက်တံဘိက္ခုကိုရည်ရွယ်တယ်ဘုရားကပိဿဝေငါဟုတင်ရောက်လာပထမသူကမယုံဘူးလေမယုံတော့ဘုရားရိုးရိုးသားဝန်ခံတယ်ငါအရင်တော့ကမင်းတို့တရားရပြီလို့ပြောခဲ့ဘူးလား ဖျားဖြစ်ပြီလို့ပြောခဲ့ဘူးလားအဲ့မဲ့သူတို့ပြန်စဉ်းစား6နှစ်ပတ်လုံးကျင့်တယ်လေဘာတရားမှမရတော့ဘုရားဖျားဖြစ်တယ်လို့ဝန်မခံဘူးတရားရတယ်လို့ပြောခုငါတရားရပြီငါသိထားတဲ့တရားဟောမယ်အဲ့ဒီညမှာသူတို့စဉ်းစားအော်ဟုတ်တာပဲလေရင်တုန်းကဘုရားဘုရားကောမှာတရားရတယ်တရားရပြီလို့ဝန်မခံဘူးခုဝန်ခံတယ်အဲ့ဒါယောတောင်းဖို့ပဲ ယုံသားမှုပြလိုက်တဲ့ခါတစ်ဖက်ကယုံသွားတယ်ပေါ့အဲ့ဒီအရာမှာတရားဆက်ဟောနော်ယုံသားမှုကလည်းဘုန်းကြီးတို့လိုပါတယ်ဘုန်းကြီးတို့လည်းတူတူပါပဲဘုန်းကြီးမယုံသားဘုန်းကြီးဘယ်သူမှယုံမှာမဟုတ်ဘူးကြောင့်သူများယုံသားတာမယုံသားဘုန်းကြီးတို့ဘာလို့မရကိုယုံသားဖို့ကိုယုံသားများယုံမှာပဲကိုယုံသားများကြီးညိုမှာပဲတရားထုတ်တယ်ဆိုတာဒါပဲကိုယုံသားတဲ့စိတ်လေးတွေဖြစ်လာမယ်အထွင်အထွင်ဆိုကိုကိုလည်းကြီးညိုနိုင်တယ်အများလည်းကြီးညိုနိုင်တယ် အဲဘုရားကနေပြီးတော့သူရိုးသားသားဝန်ခံပြောပြတော့သူတို့ယုံကြည်သွားတယ်ယုံကြည်သွားမှဆက်တရားဟောတယ်ဒွေမေဘေခွေအန္တာပပိစီဒေနာနသေဝိတပါဒါပါဠိဖတ်ပြဒီကြားမို့နော်ဓမ္မစကြာတုံးလေးတွေကင်ထားတော့အဲ့ဒီကဖတ်တောင်းပေါ့ဒွေမေဘေခွေအန္တာပပိစီဒေနာနသေဝိတပါယဟန်မှန်ရင်ဒွေမေအန္တာဆိုအစွန်းခေါ်တယ်ဒီအစွန်းနှစ်ပါးကို မမိဝဲရကိုစွန့်နှစ်ပါးကိုမမိရောရှောင်ကျဉ်ရမယ်ပြောတယ်။ဘာပိစိတာရဟန်း။ရဟန်းဆိုတာဘာလဲလို့မေးလို့ရှင်တော့ကိုယ်တဏ္ဍာမှာဖြစ်တဲ့ကိလေသာမဖြစ်အောင်နှင်ထုတ်တတ်တဲ့ပုံမဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်ကိုလည်းဘာပိစိတာခေါ်တယ်။နော်တို့ခုနလိုကမ္မဝါဖတ်ပြီးတော့ရဟန်းခံမှရှင်ဝဲမှဘာပိစိတာခေါ်တာမဟုတ်ဘူး။ကိုယ်တဏ္ဍာမှာကိလေသာမဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်မှများလည်းရဟန်းလို့ခေါ်တယ် အဲတော့ဒီပုံကိုယ်တွေကသူတို့လည်းကျင့်ကြအထုံနေကြတာပဲကျင့်ကြအထုံနေဆဲပေါ့နီမလမ်းမနဲ့ကျင့်လို့အဲ့ဒီနီမလမ်းမတွေမကျင့်ရဘူးလို့ဒါပြောတာနီမလမ်းမကိုဖုဒ္ဓဒီမှာနှမျိုးဟောပါတယ်နံပါတ်1ကပါလဲဆိုပါဠိလိုပြောမယ်နော်ယောစာယံကာမေတုကာမတုခဏိကနုယောကောတရားရပြောရင်တော့အပြောအာရုံနဲ့နေတယ်ကြည်စရာအာရုံနဲ့ခုနပေဆိုးတို့ဘာတို့ညာတို့ပေါ့ပဲရုပ်ရှင်တို့ ဒါရင်းနဲ့ကြည်ပြီးတော့ကျင့်တဲ့နေရာตาရနေတော့အဲဒီတခြင်းတန်လေးနားထောင်လိုက်ရုပ်ရှင်ကြည့်လိုက်ဒါလေးပြောတာနောက်စားစရာအနံ့မျိုးစုံလေးတွေစိန်ခန်းနေလိုက်စားစရာမျိုးစုံလေးစားတောင်းနေလိုက် အတွေ့အထိမျိုးစုံလေးတွေပေါ့လေဟိုစားမျိုးစုံလေးအိမ်ကြောင်းမျိုးစုံတွေဒါတွေตาရနာကာမျိုးစုံအိမ်မျိုးဒါတွေစိန်ခန်းနေတယ်ပြောတော့အဲ့လိုမျိုးအပြောအာဝန်နဲ့နေတော့ကာမဒုက္ခနိဂံယောဂ အဲ့လိုနေခြင်းကြောင့်မို့လဲဘာတရားမှမရနိုင်ဘူးလို့ပြောလို့လားဘုရားရှင်ဟာဒီဘုရားမဖြစ်မီအလူဘ29နှစ်ကြာမှတောထွက်တယ်လေ29နှစ်အတွင်းမှာဒီစိစိနဲ့ခံစားနေတာအဲ့မှာဘာတရားမှမရခဲ့ဘူးဆင်းရဲဒုက္ခတွေတွေ့တာပဲရှိတာပဲအဲ့ဒီအကျင့်တွေကအပြောအအုံတွေခံစားနေတဲ့အကျင့်ဟာဒါကဘယ်သူမှမဆိုလောက်တာပဲလေနော် နောက်အောက်ထစ်ဆုံးပြောတိရိစ္ဆာန်တွေတောင်းမတာကျင့်သုံးတာပြောတာတော့သူတို့လည်းကြိုက်တာပဲနော်နော်ဘုန်းကြီးဒီဘက်ထိုင်းနေချိန်မှာပြန်ခဏထွက်လိုက်တယ်ပြန်လဲစတုံးသွားနေတာဟိုဘက်ရောက်တော့တောင်းအုပ်စုတကူတီတွေကကျွေးနေတော့မသမင်ဟာလာစားတယ်တောင်းတောင်းကျွေးနေတာကိုသူများကျွေးတော့လဲသူကလည်းလာစားဖို့ဖြစ်ပုံပြန်သူတို့တီးတန့်ကျွေးတာ ဒေါင်းကျွေးတာကိုသူကသူတို့ကျွေးတာအားမရဒေါင်းကျွေးတာလာစားတာပဲစားစရာနှစ်သက်တဲ့ဆယ်အကြောင်းပြောတော့သူတို့စားစရာတီးတန့်ကျွေးတာပဲဒီဒေါင်းကျွေးတာကိုလာလုစားတယ်သမီးကဒီစားစရာအာယုံနဲ့လူတွေရောတရိษံတွေရောကုန်ကြိုက်တာပဲเนาะကောင်းတဲ့အာယုံဆိုတာနော်ဒါကြောင့်မို့ဒီလိုအပြောအာယုံဆိုတော့အောက်ထိပ်ဆိုအနှိမ့်ကြဆုံးပြိဿံများတော့ကျင့်သုံးကြတယ်ဒါကြောင့်မို့ဒီအပြောအာယုံတွေကိုဗုဒ္ဓဘာမေဟီနောဆို ဒါတော့အောက်တန်းစားပုံကိုယ်တွေပဲကျင့်သုံးတဲ့အတွက်ဒီအပြောအောင်နဲ့ဟိနာလို့ခေါ်တယ်ယုံညံ့တဲ့တရားတွေပဲယုံနေတဲ့တရားတွေပဲဒီလိုပြောတာနော်ကာမောနော်ရွာသူရွာသားတွေမြို့သူမြို့သားတွေအပေါင်းအသင်းနဲ့အိမ်နဲ့ယာနဲ့နေထိုင်ကျင့်သုံးတယ်ပျော်ပါရတယ်သာသမီနဲ့နေကြတယ်ဒါကိုကာမလို့ခေါ်တယ် ရွာသူရွာသားမှုမြို့သူမြို့သားအကုန်ဆိုင်တော့နောက်ဒီအပျော်အာရုံတရားတွေကိုဖုဒ္ဓနောက်တစ်မျိုးသုံးမျိုးဘောထုတ်စနိကပုထုရှင်ဘောလူတွေလူများစုကိလေသာတွေအဖြစ်များတဲ့ပုဂ္ဂိုလ်ပုထုရှင်လို့ခေါ်တယ်။မကောင်းတဲ့စိတ်တွေဖြစ်များတဲ့ပုဂ္ဂိုလ်ကုတုပုထုရှင်ခေါ်တာပေါ့။ဒီမကောင်းတဲ့စိတ်ဖြစ်များတဲ့လူများစုကြီးတနည်းအားဖြင့်လူပြင်းကြိုက်ပေါ့။ဒီပြောရရင်လူပြင်းကြိုက်တာလူတိုင်းကြိုက်တာ ပုရုဇဉ်ပုဂ္ဂိုလ်ကြီးကြိုက်လို့ပုထုဇဉ်ဒီကောလို့ခေါ်တယ်ပြီးတော့ဗာဆက်မိန်လဲတဲ့ဒီပြောအောင်၅ခုကိုတို့စာပေမှာတော့ဒါတော့ကာမဂုဏ်တရား၅ပါးလို့ခေါ်တယ်နော်ကာမဂုဏ်တရား၅ပါးဆိုဟိုကာမဂုဏ်ကြီးပြောတာမဟုတ်ဘူးအကုန်ဆိုင်တယ်အမြင်အာယုံအကြအာယုံအနတ်အာယုံစားစရာအာယုံတွေ့ထိပြောပါအာယုံအကုန်လုံးဆိုင်တယ်အဲကြောင့်အပြောအာယုံနေတယ်ဒါတွေကတော့တို့ ပုရိသေပုဂ္ဂိုလ်ကြိုက်တယ်ဆိုတော့ပုရိသေမဟုတ်တဲ့ပုဂ္ဂိုလ်ကမကြိုက်ဘူးပေါ့ပဲဒါကြောင့်အနာရိယဖြူစင်တန်ညအဒီယပုဂ္ဂိုလ်ရဲ့အကြိုက်မဟုတ်ဘူးအကျင့်မဟုတ်ဘူးခုနပြောခဲ့ပြီဖြူစင်တန်ရှင်းတဲ့ပုဂ္ဂိုလ်များကြတော့တိတ်ဆိတ်တာငြိမ်သက်တာကြိုက်တယ်ပုရိသေများကြတော့ဆူညံအော်ဟစ်နေရတယ်ကြိုက်တယ်ဆူညံလေးကြိုက်တယ်အဒီယပုဂ္ဂိုလ်များတိတ်ဆိတ်လေးကြိုက်တယ်ပုရိသေပုဂ္ဂိုလ်များတိတ်ဆိတ်လေးကြောက်လေပဲတယောက်တည်းမနေရဘူးအဘောဓအောက်ထတော်မှာတယောက်တည်းတက်ဖို့ဆင်းဖို့ခက်ရင် ပုရုဇဉ်တိတ်ဆိတ်ငြိမ်သက်နေတာနော်အဲစူးစူးညံညံလေးရှိရင်တော့တက်ရဲတာပေါ့ကွသွားရဲတာပေါ့ဒါမျိုးဖြစ်တယ်ဒါတော့လူတိုင်းမှာဘုံညောလူဟောပါမသွားရဲဘူးအဲဒါကြောင့်ဖះကအနာရိယောအနတ္ထတဟိတောဒီအပြောအောင်နေကကောင်းကျိုးမဖြစ်စင်နိုင်ဘူးเนาะခံစားကြည့်ပါလားစားစရာတွေများများစားကြည့်ပါလားကိုမတက်တာစားမြင်ချက်ချင်းကိုသိတာ သွေးတိုးမဲ့ဘာဖြစ်မဲ့ညာဖြစ်ဖြစ်ခြံချင်းသိတာပဲနော်ဒါကြောင့်အကျိုးမရှိတဲ့အရာတွေပဲငါသားတို့မျိုးတို့ခု TV တွေ Facebook တွေများများကြည့်ပါလားမျက်စိကထိလာမျက်မှန်တာတို့ရွယ်လောက်ဆိုရင်တော့အဲ့ဒါကြည့်လို့ကမဟုတ်မျက်စိကမြင်ကုန်မမြင်တော့လို့မျက်မှန်တက်ကိုတရားမတိုက်မမြင်ဘူးကျုပ်တကာကြီးကနှမ်းကြည့်ပါလေကိုကြီးမျက်မှောင်ကျုပ်ကြည့်သူလည်းမမြင်ရဘူးမျက်မှန်တက်ပါပြောလို့လည်းမတက်ဘူး အဲ့လိုလိုမျိုးဘုန်းကြီးတို့ကတော့မျက်မှန်တမမြင်တဲ့ဒီစာတွေပါလေဆိုရင်အဲ့တော့မမြင်ဘူးတကယ်တော့ဟိုမင်္ဂလာဆရာတော်ကြီးပြောတာသွားတရိယမင်္ဂလာဆရာတော်ကြီးကဘာကြီးမှာစာစီလှည့်ကြသူ့အမြဲမပြတ်ဆွမ်းကြိုင်ပုံနဲ့တက္ကမကြီးညနေရောက်သူကညနေလာမနဲ့မထင်ဘူးတဲ့အဲသူကလမ်းလျှောက်ထွက်သွားတဲ့ကမျက်မှန်ကမေးခဲ့မျက်မှန်မေးတော့ဒီတိုင်းလမ်းလျှောက်ထွက်သွား ဟိုကဒကမာကြီးကကြောင်းလာတာသူစီလာပြုတ်ပြီးနှုတ်ဆက်တာသူကလည်းမျက်စိကမွန်းမွဲဆိုကိုဒကမာမလည်းမသိဘူးပြုတ်မနှုတ်ဆက်ဘဲနဲ့ကိုလန်းကိုရှောက်တယ်ဒကမာကြီးစိတ်ဆိုးပြီးဆုံးညံလည်းမပို့တော့ဘူးတကယ်ကြသူမျက်စိအဲ့ဒါပဲသူဒုက္ခဖြစ်ကြအဲ့ဒါဆရာတော်ကြီးကိုယ်တိုင်ပြောခဲ့ဘူးလားငါကွာတဲ့သူမျက်မှန်လည်းမတတ်တော့သူမှလည်းမသိတာတကူမနှုတ်ဆက်ပြတယ်ငါဆုံးညံ့ပြောက်သွားဆိုဒုဖုန်ကြီးဒုက္ခပေါ့ပဲ တက်ကြီးဒီဒုက္ခတွေကြုံအဲတော့ဒီဒီပြောအာယုံနေဆိုဒီလိုပဲကောင်းကျိုးမဖြစ်နိုင်တဲ့အနတ္တတာဟိတအဲလိုမိန်တယ်နော်ဒါကပြောအာယုံဒီတော့ပြောအောင်နေကျင့်နေလည်းပဲနေနေလည်းပဲတရားမရနိုင်သလို ပင်မမအကျင့်နေကျင့်တယ်ပေါ့အစာငတ်ခံကျင့်တာတို့ဟောဒီခန္ဓာကိုယ်ရှိလို့ဒီဒုက္ခတွေဖြစ်တာခန္ဓာကိုယ်နေလှမ်းမယ်ပူတဲ့ຢာဒီမှာနေလှမ်းတယ်ပစ္စတပဆိုတာ ဘေးကဖះလက်ထက်ကပါခုတော့မကြုံဘူးပေါ့ဘေးကမီးပုံကြီးလေးပုံဖိုတာအပေါ်ကနေဘူးတဲ့အပူငါးမျိုးပေးတာဒီခန္ဓာကိုယ်ကြီးကအဲ့လိုလောဘဒေါသကြီးမဖြစ်အောင်ဘေးမှာခလက်ကောင်းကိုကနေတာဟိုဘက်မီးပုံဒီကနေဘေးပတ်ပတ်လည်းမီးလေးပုံအပေါ်ကနေအပူငါးမျိုးပေးပြီးတော့ခန္ဓာကိုယ်မှာရှိတဲ့ကိလေသာတွေနှိမ်နှင်းတာရှေ့တုန်းကအကျင့်တစ်မျိုးတချို့ကအဲ့လိုကျင့်တယ်ဘလို့ကျင့်ကျင့်ဒီမကောင်းတဲ့စိတ်တွေကပျောက်မသွားဘူးလေ တချို့ကြအေးတဲ့ຢာဒီမှာရေချိုးတယ်ဒီဒီမကောင်းတဲ့စိတ်တွေပျောက်သွားအောင်လို့အဲ့လိုမျိုးနဲ့လုပ်တယ်အေးခိုက်တုံနေလို့တော့ဒီဒီဟွာတော့လောဘစိတ်တော့ရှိမှာမဟုတ်ဘူးဒီကြောက်စိတ်တွေတော့ဖြစ်မှာဒေါသစိတ်တွေဖြစ်နေမှာကြောက်လိုက်သေးပါ့အဲ့ဒီမှာလေထူးထူးဆန်းဆန်းဒီလူငယ်လေးတွေဒီမကြီးတွေလည်းစာလေးဖတ်ကြည့်လိုက်နော်ဖေရကအတ္တကိလမထာကုဏနီမလာမကျင့်တဲ့အကျင့်တော့အတ္တကိလမထာလို့သုံးတယ် နော်ကိုမစားမတော့ပဲနဲ့ကျင့်တာမျိုးပေါ့ဒါအတ္တကိလမထနော်ခုနချမ်းချမ်းသာသာသုံးဆောင် ခံစားနေတာမျိုးကိုကာမတုခဏဉာဏ်တွေဒီဟာလေးလည်းရှောင်ရမယ်ဒီလိုကျင့်တဲ့အတွက်တရားမရနိုင်ဘူးမစားပဲမတော့ပဲကိုညှင်းဆဲပြီးကျင့်မစားမတော့အောင်နေတော့ခုနအပူခံကျင့်မယ်အေးခံကျင့်မယ်ဒါမျိုးတွေကျင့်ဒီလိုကျင့်လေဒါတရားရတဲ့ကျင့်နေမဟုတ်ဘူးတဲ့အဲ့ဒီကျင့်နေရှောင်ရမယ်အဲ့ဒီ ပြင်းပြင်းထန်ထန်ခက်ခဲကျင်းတဲ့နေရာတွေမှာကြည်လိုက်တော့အဲ့မှာဘုရားသုံးလုံးသွားတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာခုနကနေဘူးခံကျင့်တာတို့အေးခံကျင့်တာတို့ဤကနာနာတပုဒ်တော့ခုအချိန်ကြီးရှိသေးတယ်ဟောတာဂျိန်းဆိုတော့ဟောတာ။သူကစိနာလို့ခေါ်ဂျိန်းလို့ခေါ်ရှိတယ်။ဘုရားရှင်မပေါ်ခဲ့ရရှိနေ။ရှိနေတော့အဲ့ဒီသူများကိုပုတ်ခတ်ရရောက်မှဆိုတဲ့အတွက်နော်ဘုရားအဲ့ဒီအတ္တကိလမတဟောတဲ့နေရာမှာ ကျန်တဲ့ဟီနိုတို့ကာမောတို့ပုရုဇဉ်ဒီလိုမသုံးဘူးဗျာအိမ်မှာစကလုံးရွေးချယ်သွားတာဒါကိုပြောချင်တာသူများထိကြိုက်မဲ့စကလုံးမပြောတော့ဘုရားပထမဆုံးဟောတဲ့တရားမှာအဲ့ဒါကြီးကြည်ဟောတာဓမ္မထာတာဝသမီးတို့ဘယ်သွားတော့ဘယ်ရောက်ရောက်သူများထိကြိုက်တာတွေပြောတာဆိုတော့မလုပ်ရဘူးလုပ်ရင်ကိုသွားတဲ့လုပ်ငန်းမှာထောက်ခက်ခဲဖြစ်တတ်တယ်ဒါကိုပြောချင်တာအဲ့မဲ့ကြည့်လိုက်တော့စာဖတ်ပြမယ်ယောစာယံအတ္တကိလမထာနုယောကောခုနလိုအစမတော့ဖဲနဲ့ကျင့်တာတို့ ကိုညှင်းဆဲကျင့်တာတို့ဒါအတ္တကိလမတနုယောဂလို့ခေါ်တယ်အဲ့ဒီလုပ်ငန်းတွေကခုနလိုမလို့ဟီနောဒါတွေကယုံညံ့တဲ့ကျင့်နေပဲဆိုဘုရားမပြောဘူးပြောလိုက်ဟိုပုံကိုယ်တွေသွားထိမယ်လေခုနနိဂန္ဓနာရဗုဒ္ဓခိုင်းဝင်တယ်အဲ့လိုထိမှာဆိုတယ်မပြောဘူးဘုရားအဲ့လိုစကလုံးကိုရွေးချယ်ဟောတာဒါတို့ပရိယတ်ကြီးကျွမ်းကျင်တဲ့ပုဂ္ဂိုလ်ဒါကောက်ချက်ချပြတယ်ဘုရားပထမဆုံးဟောတဲ့တရားတော်တော်စကလုံးအောင်စာရွေးချယ်ဟောတယ် နော်တဏှာသွားမယ်ကြတခုလုံးမယ်ကြအဲ့ဒါမှတ်တာအဲ့ဒါမှကိုယ်လုံးကအောင်မြင်တယ်ရှေ့ရမှာလည်းသွားတယ်လို့မရှိဘူးကိုကပထမဆုံးတိုးရမယ်သတိထားတယ်ပေါင်းညင်နဲ့ရှင်ပြအောင်နေရတယ်ပေါင်းညင်နဲ့ရှင်ပြအောင်ပြောရတယ်ဒါမျိုးပေါ့နောက်တစ်ခုဆက်ကြည့်လိုက်ဂါမောနော်ဒီအတ္တကိရပဒဒီပင်မမလုပ်တဲ့ကျင့်ဆိုတာကဘယ်သူမှဆိုကျင့်လို့ရတာပဲလေတချို့ကြပဲလို့လဲဆိုတော့ဟိုသူတို့ကျင့်ကြတယ် ဒီကိလေသာတွေကုန်မှုအတွက်နွားလိုအိတ်နွားလိုစားခွေးလိုအိတ်ခွေးလိုစားကျင်းအဲ့လိုကျင်းတဲ့ပုံစံတွေလည်းရှိတယ်အဲ့ဒီခါကျရင်ဒါကအောက်တန်းစားကျင့်နေပဲဟီနိုလို့သုံးလို့ရတယ်မသုံးဘူးသူတို့ထိခိုက်မှာဆိုတဲ့အတွက်အဲ့ဒါမှတ်တာနော်ဂါမောဒီလိုကျင့်မျိုးကတော့ကောတာမန်လူတွေလည်းကျင့်နိုင်တာပဲလေရွာသူရွာသားတွေမြို့သူမြို့သားတွေလည်းဒါကျင့်လို့ရတာသူတို့ခိုင်းနိုင်တာ မိဘုံလေးဘုံဘေးကကြာနေဘူးခံထိုင်နေလို့ရတာနော်မြေထဲမှာသွားရေချိုးအေးတဲ့ရာမှာသွားချိုးလို့ရတာပူတဲ့အချိန်မှာနေပူလမ်းမယ်ဒါလည်းကျင်းလို့ရတာခုနခွေးလို့ရင်နွားလို့စားနွားခွေးလို့ရင်ခွေးလို့စားနွားလို့ရင်နွားလို့စားပေါ့လေးပဲထောက်သွားလေးပဲထောက်စားသူကိလေသာကုန်မနဲ့ထင်တာအဲ့လိုကုန်မယ်ဆိုခွေးတွေကုန်လို့ရာနာပြစ်မှာနွားတွေကုန်ရာနာပဲဖြစ်လိုက်မှာနော်အဲ့ဒီအကျင့်ကိုခုနကဘုရားက ဟေးအဲ့ဒီအကျင့်နဲ့ဟီနောဂါမောဒီလိုမသုံးခဲ့ဘူးအဲ့လိုမျိုးလေးဘုရားရွေးချယ်မှုတော်တော်ကောင်းတယ်ဒါတို့ပညာရှင်တွေအများကြီးပြောကြတယ်နောက်ပြီးတော့ပုထုဇဏီကောဒါလူပြင်းတွေကြိုက်တဲ့အကျင့်ပဲနော်လူတွေကအဲ့လိုထူးဆန်းခြင်းတိတ်ကြိုက်တာလေအဲ့လိုမျိုးကျင့်ဟာဝိုင်းကျင့်ကြတာဒီဘုန်းကြီးကဘယ်လိုကျင့်ဟာတော့လဲဝုန်းဝုန်းနဲ့လိုက်ကြတာသူကျင့်တဲ့အတိုင်းလိုက်ကျင့်အဲ့လိုမျိုးတွေ ဒါကိုပုထုဇဏီကောလူပြိုင်းကြိုက်တာလူအများစုကြိုက်တာဒါလူပြိုင်းကြိုက်တဲ့ကျင့်ပဲကိုယ်စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကမကုန်ဘူးလူနာမည်ကြီးအောင်လုပ်တဲ့ကျင့်တွေပဲဒီလိုမပြောဘူးဗျာဖေဟာအဲ့ဒါလေးမှတ်တာနော်စကလုံးကစာရွေးချယ်ဟောဘာဖြစ်လို့ပထမဆုံးတရားပထမဆုံးတရားဖြစ်တဲ့အတွက်ရွေးချယ်ဟောတယ်ဒီတော့မှတ်ထားမယ်နော်ဟို အပျော်အောင်တွေသုံးဆောင်ပြီးကျင့်တာကိုလည်းဒါကိုလည်းပဲခွာမယ်ဒါအစွန်းတစ်ဖက်အဲမစားဘဲမတော့ပဲခန္ဓာကိုယ်ရင်ညှင်းဆဲပြီးတော့ကျင့်တဲ့အကျင့်မျိုးလည်းပယ်ရမယ်ဒါအတ္တကိလမဏလူယောဂနောက်တစ်မျိုးပြောမယ်စိတ်အလိုကြလွတ်ထားတာကိုလည်းကာမတုခဏကလူယောဂတို့ခုနကလေပြောခဲ့တယ်စိတ်ကလွတ်ထားရင်ဘာဖြစ်လဲမကောင်းတာတွေပဲရှောက်တွေးနေတာကောင်းတာတွေလည်းနည်းပါလေဘုံရောလူရောဘုံတို့ပါဝင်ပေါ့စိတ်လိုကြလွတ်တာ တို့ဒီမှာခုနဝိပဿနာအထုံနေတဲ့တံဝိပဿနာကျောဝိပဿနာဒီထဲမှာဝိပဿနာအထုံတချို့ကြသမထအထုံဒီအာရုဏမစိတ်တွေကဲ့အောင်ကိုမနှဲထားတာထိုင်ထားတယ်တော့တခါတလေဒီပြောစရာအရင်ကသွားသွားတွေးတာဟာငါတော့ကြဘာစားရကောင်းမလဲတော့ကြကြငါဘာရုပ်ရှင်တွေကြည့်ရကောင်းဘာသချင်းတွေနားထောင်ကောင်းမလဲထက်တာဟိုတဲ့ထိုင်ရင်းနဲ့တော့ဟိုဘက်သွားရောက်တာဖြစ်ပုံများအများရန်ကလွတ်ထားရင်တော့ဒါပဲသွားနေမှာစိတ်ကလွတ်ထားရင် လွတ်မလွတ်ထောင်တော့ဒီမှာတပ္ပထအထုံတော့ဝိပဿနာအဲ့ဒီပြန်ပြန်ရအောင်တချင်းတန်ကြရင်ဟိုကိုကအိမ်မှာငါလည်းဒီတချင်းလေးနားထောင်မှဒီတချင်းလေးကြရင်ဒါမျိုးအတွေ့ရရအောင်ဒါဒါအထုံနေရနော်လွတ်ထိုင်ဘလို့ဆိုးမယ်ဆိုကိုယ်စိတ်ကိုဒါအတွက်ကြည့်ဖို့လွတ်ထိုင်တော့ဒီအာယုန်တွေပဲအများအားရောက်နေပါစိတ်ကိုဒီတိုင်းထိုင်ဒါကြောင့်မို့တရားနဲ့နေရတာပါပဲအဲ့ဒီလိုစိတ်အတိုင်းကြလွတ်ထားတာကိုလည်းကာမတုခနိယောဂလို့ခေါ်တယ် ဒီဟာလည်းအကျင့်မှားပဲဓမ္မလည်းနော်ခုနတို့အများသိတဲ့စကားလုံးနောက်တစ်မျိုးပြောတာနောက်တကခန္ဓာကိုယ်အပင်ပန်းခံပြီးတော့အထုတ်တာနော်ပင်ပန်းခံဟာအချိန်ကြာကြီးထိုင်မယ်အချိန်ကြာကြီးရမယ်အချိန်ကြာကြီးသွားမယ်ဒီလိုပင်ပန်းမှာခန္ဓာကိုယ်ရခုနမကောင်းတာတွေမတွေးမှမကြံမှဒီလိုစဉ်းစားတာကိုအဲရှိတယ်အဲ့ဒါဘုရားလက်ထက်ကလည်းရှိခဲ့တဲ့စကားတွေပဲနော်ခန္ဓာပင်ပန်းမှလောက ဘာဖြစ်လို့လဲဆိုတော့သူတို့ကအဲ့ဒီခုနကဂိုင်းဝင်မယ်နိကနာနာရဗုဒ္ဓဂိုင်းဝင်ဘယ်လိုလဲခန္ဓာကိုယ်ကြီးကပင်မအောင်လှုပ်ထားမယ်အဲ့ဒီခန္ဓာကိုယ်ကပင်မအောင်လို့ဒီခန္ဓာကိုယ်ကအတ္တကောင်ဝิญဉ်ကောင်လေးရှိတယ်အဲ့ဒီအတ္တကောင်ဝิญဉ်ကောင်လေးကပျော်ပါနေသမျှကိုယ်မှာဆင်းရဲနေရတယ်ဒီခန္ဓာကိုယ်ကြီးပင်မအောင်လှုပ်ခြင်းကြောင့်ဘုဒီအတ္တကောင်ဝิญဉ်ကောင်လေးကခန္ဓာကိုယ်ကြီးနဲ့ခွဲခွာပြီးတော့သူ့ရဲ့သူတို့အယူဆပေါ့မူလဖြစ်တဲ့နေရာ ပြန်ပေါင်းသွားတယ်မှာကိုယ်ချမ်းသာနေတယ် ဒါကြောင့်ဒီခန္ဓာကိုယ်နဲ့ဒီအတ္တကောင်တွေခွဲခွာသွားခြင်းတေအောင်တေအောင်ခြင်းရမယ်ဆိုတဲ့သဘောမျိုးဖြစ်နေသူပြောရလို့ဆိုရင်တေသွားရင်တော့ဒီအတ္တကောင်တွေကခုနကသူတို့ပြောတဲ့ပရမပရမတ္တဆိုတဲ့ဟာနဲ့ပြန်ပေါင်းသွားပြီးချမ်းသာကြံသူကလို့ဒါကြောင့်ခန္ဓာကိုယ်ကြီးနော်အတ္တကောင်နဲ့ကင်းကွာရေးပြတ်ဆဲရေးကျင့်တာမျိုးဒီယူဆမျိုးကောနော်အဲ့ဒါမျိုးလည်းမကျင့်နဲ့တဲ့ကျင့်ရင်ဒါလည်းပဲအတ္တကိလမထအဲ့ဒီလမ်းမနှစ်ခုကို ရှောင်ပြီးတော့ကျင့်ရမယ်အဲ့ဒါမျိုးမှတ်ထားဒီတော့ကျင့်တဲ့ခါမှာခုနဖရာကပထမလမ်းမကပါလေအပြောအောင်နဲ့နေတာတတိယစိတ်တိုင်းကြလွတ်ထားတာဒုတိယလမ်းမကပါလေမင်းမစားပဲမတော့ဖဲနေတာခန္ဓာကိုယ်ပင်မကိုညှင်းဆဲပြီးခန္ဓာကိုညှင်းဆဲပြီးကျင့်တာမျိုးဒါအတ္တကိလမထလို့ခေါ်တယ်။နောက်တစ်မျိုးစိတ်တိုင်းကြလွတ်ထားတာကိုလည်းဒါကိုလည်းကာမတုခဏုယနုယောကအကျင့်မှားပဲ ဟာစိတ်တိုင်းကြောင့်မဟုတ်ဘူးဒီအတ္တကောင်ဝိညာဉ်ကောင်လေးဖိနှိပ်ထားမယ်နော်ဒီခန္ဓာကိုယ်တွေကနေပြီးတော့ရှိတဲ့အတ္တကောင်တွေပျော်ပါခွင့်မရအောင်ခန္ဓာကိုယ်ညှင်းပင်မအောင်လုပ်ရမယ်ပင်မအောင်ကျင့်ရမယ်ဒါလည်းကျင့်ပါပဲလို့ဟောအဲဒါမှတ်ထားမယ်နော်အဲတော့ဒီမှာဘုရားကကာမတုခာညောနိယောဂကိုသုံးတဲ့စကလုံးကတစ်မျိုးအတ္တကိလမတ္တနိယောဂဆိုတဲ့ကိန်းသုံးတဲ့စကားတစ်မျိုး ဒီပင်မမ အထုတ်တဲ့အတွက်ဘာအကျိုးကျဒုက္ခဆင်းရဲတာပဲဖတ်တယ်နဲ့နာရီအနာရီရောသူတော်ကောင်းဗုဒ္ဓပုဂ္ဂိုလ်တွေကျင့်နေကျင့်နေပဲမတန့်ရှင်းတဲ့ပုဂ္ဂိုလ်တွေကျင့်နေကျင့်နေပဲတန့်ရှင်းတဲ့ပုဂ္ဂိုလ်တွေကျင့်နေကျင့်မဟုတ်ဘူးအကျိုးအနတ္ထတန်ဟိတော့အကျိုးမရှိတဲ့ကျင့်နေပဲဣတိခောပေကဥဘောအန္တာအနုပါကအဲ့ဒီအကျင့်နှစ်ပါးကိုပယ်နော်အဲ့ဒီကျင့်နှစ်ပါးကိုဖယ်ပြီးတော့ မဇ္ဈိမပရိယတထကတိနာအဲ့မှာကြည်လိုက်နော်သာလို့သမီးတို့ဓမ္မစကြာတထကတိနာဒါဖះဒီမဇ္ဈိမပရိယလမ်းစဉ်ဟောခဲ့တယ်လို့ဒါပြောတာငါဟောခဲ့တယ်ဆိုတဲ့စကားလုံးမသုံးဘူးအဲ့ဒါပြောတာနော်ဒီအစွန်းနှစ်ဖက်ကိုရှောင်ကျင်ပြီးမေဇိမပရိမေဇိမပရိပလာလမ်းစဉ်နဲ့မဲခေရှိပါလမ်းစဉ်နဲ့ကြီးကျင့်ကြံအထောက်အမယ်လို့တထကတဖះရှင်တွေကဟောခဲ့တယ်နော် ငါဟောခဲ့တယ်ဆိုတာမသုံးဘူးတတ္တိယနန်စာနဲ့သုံးပါတယ်သူဟောခဲ့တယ်ဆိုတာလည်းမသုံးဘူးဘုရားရှင်တွေဟောခဲ့တယ်ဒါသုံးတယ်ဒါကိုစကလုံးရွေးချယ်တယ်ဆိုအဲ့ဒါကိုပြောတယ်ခါတိုင်းဆိုဟောရင်ငါဟောခဲ့တယ်မယံငါသည်ငါဘုရားဟောခဲ့တယ်ဒီလိုသုံးမှာပေါ့အဲ့လိုမဟုတ်ဘူးတထကတာဟောခဲ့တယ်ဒီလိုပြောတထကတာတွေကမေဇိမပရိပဒအဲ့မှာမှတ်တာနော်ဒီဒီနိုင်ငံရေးစကားလို့ပြောရင်ဟုတ်လားလဲရ လက်ဝဲယာတွေလက်ယာဝါတွေလက်ဝဲယာတွေလက်ဝဲဝါတွေနှစ်ခုရဲ့အဲ့ဒီလက်ဝဲလည်းမလဲမလဲလက်ယာလည်းလက်ယာလည်းမလဲလက်ဝဲပဲမလဲဖြစ်နေလက်ကောင်းလမ်းစဉ်လိုက်တာကိုမစ္စည်းမပရိပဒဒါမျိုးပြောကြအဲ့လိုဆိုလိုတာမဟုတ်ဘူးနော်ဒီဟာကခုနအပြောအာရုံနေနဲ့နေတာမျိုးစိတ်လွတ်ထားတာမျိုးလည်းမကျင့်ဘူးအဲ့ဒါမျိုးလည်းနေနဲ့တရားမရနိုင်ဘူးအစတော့ငါခံပြီးကျင့်တယ်ခန္ဓာကိုယ်ပင်မအောင်ကျင့်တယ်ခန္ဓာကိုယ်ဆင်းရအောင်ကျင့်တယ်ဒီဟာတွေလည်းလမ်းမှာပဲ အဲ့ဒီလမ်းနှစ်ခုမလိုက်ဖဲနဲ့မဂ္ဂင်၈ပါးလမ်းစဉ်မျိုးကျင့်တာမျိုးမဇ္ဈိမပရိပဒါခေါ်တယ်နော် အလဲကောင်းအလဲလမ်းစဉ်မျိုးနေတာကိုမဇ္ဈိမပရိပဒါလို့ခေါ်တာမဟုတ်ဘူးနော်မှတ်ထားနော်ဒီအမားလမ်းဒီဘက်ကအမားဆန်းမလိုက်ဒီအမားလမ်းစဉ်လည်းမလိုက်ဘူးမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်လို့ရှိရင်ဒါမှန်တာပဲအဲ့ဒါကိုပြောတာအလဲကောင်းလမ်းစဉ်ပြောတာမဟုတ်တို့လူတွေအများစုသုံးတာဟေးတို့က လက်ရလမ်းစဉ်လည်းမလိုက်ဘူးလက်ဝဲလမ်းစဉ်အလဲပဲနေတယ်ဘယ်သူမှမလိုက်ဘူးဂျားနေတယ်ဆိုတာမျိုးဒီမှာဂျားနေတာမျိုးတုံးတာမဟုတ်ဘူးမဂ္ဂင်7ပါးလမ်းစဉ်နဲ့ညီကျင့်တာမျိုးကိုဒါကိုမစ္စည်းမပရိပဒါလို့ဒါမျိုးခေါ်တယ်ဆိုတာမျိုးမိတ်ပါတော့အဲဒီမှာဘုန်းကြီးတို့ထပ်ပြီးပြောချင်တာကဘာလဲဆိုတော့ကာမတုခံလေးကလူယောဂနဲ့ပတ်သက်ပြီးတော့ဘုရားကတချို့နေရာတွေမှာဟောတာရှိသေးတယ်နော် ပထမဆုံးပပိစိတရဲ့အဓိပ္ပာယ်နားလည်တာပါပပဇင်အတနောမလံပပိစိတောဒီဟုတ်စတိကိုယ်တဏ္ဍမှာဖြစ်နေတဲ့ຢာကလောဘတွေပေါ့နော်ဒေါသတွေဒါတွေမဖြစ်အောင်ကျင့်တဲ့ပုံကုမျိုးကို ပပိစိတလို့ခေါ်တယ်အဲ့လိုမှမကျင့်မဲနဲ့ကာမတုခန္ဓကနုယောဂ၄မျိုးဆိုဘုရားဟောတာတယ်ဘယ်လိုလဲဆိုတော့ဟိုမှာဒီလိုပုံကိုယ်တွေကဘာလုပ်လဲဆိုတော့ တတ္တဝါတွေတတ်ပြီးတော့စားတောက်တယ်ပေါ့ဟောကြက်ကိုတတ်ပြီးစားတောက်မယ်ဝက်ကိုတတ်ပြီးစားတောက်မယ်ချိုးနေရာတွေတွေ့ရပါတယ်ငါးကိုကိုယ်တိုင်တတ်ပြီးတော့ငါးကောင်မွေးထားကြိုက်တဲ့ငါဖမ်းပြီးကိုယ့်ကိုချက်ပြုတ်စားတောက်တာအဲ့လိုမျိုးခံစားတော့ချိုးပုဂ္ဂိုလ်တွေနော်တတ္တဝါတွေကိုတတ်ပြီးတော့ဒါစားတောက်ခံစားတာကိုယ့်ကိုဟိုကောင်းကောင်းမွန်ခံစားသုံးဆောင်တာဒါခံစားမှုတစ်မျိုးဒါကလည်းပဲဒုက္ခကမ္မဒုက္ခလိကလူယောဂတစ်မျိုးပဲနော် သူများတတ်တော်တွေမွေးတယ်မွေးပြီးကိုယ်တိုင်တတ်စားတယ်အတူတူပဲနော်စားတော့ဆိုင်နေသွားတယ်ဟိုအကောင်စားခြင်းနဲ့ဒီကောင်စားခြင်းလက်ညှိုးထိုးတတ်ခိုင်းကြော်ခိုင်းလတ်လတ်စားစားတယ်ဆိုတော့ဒါလည်းမထူဒါကာမတုခမြတ်နုယောဂပဲဒါတစ်မျိုးမှမယ်နောက်တစ်မျိုးခိုးဟွက်လူရဲ့တိုက်ခိုက်ပြီးခံစားတယ်ဓမြတိုက်ပြီးတော့စီစဉ်ခံစားမယ်ခိုးပြီးတော့စီစဉ်ခံစားတယ်နော်တို့ဘုန်းကြီးတွေကြောက်ပါတန် ဝိနည်းသိက္ခာပုဒ်နဲ့အညီမဟုတ်တဲ့နီးတွေနဲ့အလုခံစားတာဟောပြောစားတာအတူတူကဘုံညောလူရောနောက်တဲ့လူကလိန်လဲလှည့်ပြားပြီးတော့ခံစားတာလိန်လဲလှည့်ပြားတော့စိတ်ကြောက်ဥစားတွေရတယ်ဒါတွေပဲကိုကခံစားတာနော်ခံစားမှု၃မျိုးရှိသွားပြီနော်တတ္တဝါတွေကိုမွေးမြူတတ်ဖြတ်စားတော့ပြီးတော့ခံစားတာတစ်မျိုးနော်ခိုးဝဲတိုက်ခိုက်လူရဲပြီးတော့ခံစားတာတစ်မျိုး ဒါအမှားတယ်ကာမတုခနဲ့ဒုက္ခလူကနုယောဂ၄မျိုးနောက်တစ်ခုကလိန်လေလှဲ့ပြပေါ့နော်လိန်စားတယ်လှဲ့စားတယ်အဲ့လိုခံစားတာတစ်မျိုးလိန်လေလှဲ့စားတော့လူများပေါ်မတရားလိန်စားလှဲ့စားတော့ပစ္စည်းဝါချမ်းသာတော့ဒါမျိုးတွေနဲ့အဲ့ဒီရလာစီဝါချမ်းသာခံစား၃မျိုးနောက်တစ်ခုကဒီတတ်ချင်းခိုးချင်းလိန်ချင်းမှာတပါတခြားသောနီလန်းနေနဲ့ပစ္စည်းရှာဝဲတာခြားနီလန်းမျိုးစုံနဲ့ပေါ့ အဲ့လိုရှာဖွေပြီးတော့ပစ္စည်းရလာတယ်အဲ့ဒီလိုနဲ့ခံစားမှု၄မျိုးပေါ့နော်ဒီခံစားမှု၄မျိုးကိုဘုရားကဒုက္ခဒီကနုယောဂလို့ဒါခေါ်တယ်ဆိုတာမိတ်နောက်ဘုန်းကြီးတို့ခုနကနိဂန္ဓနာတာဗုဒ္ဓဂိုင်းဝင်เนี่ยသူတို့ရဲ့ကျမ်းကနိဂန္ဓဝါရီကျမ်းဆိုတာရှိတယ်သူတို့ကဒီတန်တရားမှလွတ်မြောက်ရေးအတွက်ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ရေးအတွက်သူတို့ကနှစ်မျိုးမိတ်ထားတယ်ပေါ့လေကျမ်းကမှာသူကရေးထားတယ် တံဝရနဲ့နေစရာပထမပါဠိလို့ပြောမယ်နော်သူကတံဝရဆိုတာဘာလဲဆိုဒီမကောင်းတဲ့အာတွေကိုယ်ထဲမှာဝင်မလာအောင်ပိတ်ဆို့ထားမယ်မျက်စိထဲမှာအစိမ့်တွေဝင်လာရင် မြင်သိသွားရင်ဒါမြင်ရတဲ့အစင်းနဲ့အတ္တပေါင်းစပြီးကံသိဖြစ်သွားဒီပေါ်မှာလူချင်းမှုတဏှိတမှုဖြစ်သွားတယ်ပေါ့သူပြောချင်တာအဲ့ဒါအဲ့ဒါမဝင်ရောက်မျက်စိကိုပိတ်ထားမယ်နားကိုပိတ်ဆို့ထားမယ် နှာခေါင်းကိုပိတ်ဆို့ထားမယ်ဒါမှဒါကြောင့်ဒီနေ့ကဘုရားရှင်ကသူတို့ကျင့်တဲ့ကျင့်တွေအသက်မရှူအောင်ပိတ်ဆို့ခြင်းနဲ့မျက်စိကိုလည်းပိတ်ထားတယ်နားကိုလည်းပိတ်ထားတယ်အသက်ကလည်းမရှူအောင်ပိတ်ထားတယ်အစားလည်းမစားဘဲနဲ့ကျင့်တယ်အတွေ့အထိတွေလည်းမဖြစ်အောင်ကျင့်တယ်အဲ့လိုမျိုးပိတ်ဆို့ပြီးကျင့်တဲ့အကျင့်ဒါကိုသူတို့တောင်းဝလာကျင့်အဲ့လိုကျင့်လို့ချင်းကံသစ်တွေမဖြစ်တော့ကံသစ်မဖြစ်လို့ချင်းဒီဆင်းဒုက္ခလွတ်သွားပြီဒါမျိုးတောင်းတာပါအဲ့တော့နေစရာ ဟိုခန္ဓာကိုယ်ကြီးအပင်မခံပြီးကျင့်ရမယ်ပင်မခံရင်ရှေးကံဟောင်းเนี่ยကုန်သွားမယ်ပေါ့ရှေးတုန်းကလောက်ခဲ့တဲ့ကံဒါနဲ့ပတ်သက်ဘုရားကနိဂါဏဂံဝင်ပုဂ္ဂိုလ်တွေဘုရားစီရောက်လာတဲ့ကံမေးတယ်သူတို့ကပြောတယ်ပေါ့လေဒီဘာဖြစ်လို့ခန္ဓာကိုယ်ပင်မခံပြီးကျင့်နေရတယ်ရှေးတုန်းကလောက်ထားတဲ့ကံဟောင်းနေအကုသကံနေကုန်သွားအောင်လို့ဒီကိုဆင်းရဲခံပြီးကျင့်နေကြတာ ပြီးတော့ဗုဒ္ဓမိန်တယ်ဟောမီသင်တို့ကရှေးဘောကအကုသိုလ်ကံနဲ့ကိုယ်အောင်ဒီလိုဆင်းရဲခံပြီးကျင့်နေတယ်ဆိုရင်တဲ့သင်တို့ကရှေးဘောတော့အကုသိုလ်ကံနေဘလောက်ပြုခဲ့ကြတယ်ဆိုတာသိနိုင်သလားအခုလိုကျင့်တဲ့အတွက်အကုသိုလ်ကဘလောက်ပြုခဲ့တယ်ဘလောက်ပါခဲ့တယ်ဆိုတာသိနိုင်လားပေါ့ဒီလိုကျင့်တဲ့အတွက်ဒီကုသိုလ်ကအကုသိုလ်ကဟောင်းနေရဘလောက်ကုန်သွားပြီဘလောက်ကြံသေးတယ်ဆိုတာကိုသူတို့သိနိုင်လား အဲ့တော့သူကမသိဘဲနဲ့ရမ်းကြမသိပါလို့ပြောမသိဘဲနဲ့ရမ်းကျင်နေတော့ဘာမှမထူးပေါ့အာဟုတုဆိုတာလည်းမသိအာဟုတုဘလောက်ကုန်သွားပြီဆိုလည်းမသိဘဲနဲ့ကိုယ်ပင်မခံပြီးအရမ်းကျင်နေလို့သင့်ပါမလားဆိုဘုရားဒီလိုထောက်ပြလို့နော်ကျင့်တဲ့အခါကျရင်အကြောင်းနီးမှန်လမ်းကိုကျင့်ဖို့လိုတယ်ကျင့်နေပြီးတော့ဒီမကောင်းတဲ့စိတ်တွေမကောင်းတဲ့ကိုယ်မူရာတွေမကောင်းတဲ့အပြောဆိုတွေထိန်းနိုင်မှာဘုန်းကြီးလည်းကြည့်လို့ရတာပဲ ကျင့်တော်ကျင့်မာရဲ့သူဟာတခါလာတဲ့ဒါပဲအမူအရာမပြောင်းဘူးစိတ်ဓာတ်ကမပြောင်းဘူးအဲ့တော့ဘုန်းကြီးတို့တခုခုလိုတာပေါ့ဗျာကျင့်တော်ကျင့်မာရဲ့သူဟာဒီဘုန်းကြီးဒေါသကြီးပြနေမာနကြီးပြနေလောဘကြီးပြဒါလည်းမဟုတ်သေးဘူးဒါမျိုးတွေဘုန်းကြီးကဝေဖန်တုတ်တတ်တာကိုယ့်ကိုကြည့်ပေါ့သူများတော့မကြည့်နဲ့ဟောငါကျင့်တဲ့အတွက်ဘလောက်ဒီကိုမူရတွေမကောင်းတဲ့ကိုမူရတွေထိနိုင်ပြီလဲနှုတ်မူရထင်စိတ်တက်တွေထိနိုင်ပြီလဲဒါမျိုးပေါ့ အဲထိန်းနိုင်အကျိုးရှိတာပေါ့မထိန်းနိုင်တော့အကျိုးမရှိဘူးဒါလေးမှတ်ထားအဲတော့ခုနကတရားတွေပြန်ကောက်ချက်ချမယ်ခုကတုံခွဲသွားပြီနော်ဒီတော့အတ္တကိလမထအကျင့်အမှားအစွန်းနှစ်ဖက်ရှိတယ်နော်အစွန်းနှစ်ဖက်မှာအပြောအောင်နဲ့နေလည်းပဲအစွန်းပဲအစွန်းတစ်ခုအဲအပြောအောင်ကလုံးဝမစားဘဲနဲ့နေခြင်းကလည်းအစွန်းတစ်ခုပဲ နောက်တစ်ခုစိတ်အလိုကြလွတ်တိုင်းနဲ့အစွန်းတစ်ဖက်စိတ်လိုကြမဟုတ်ဘဲနဲ့ဟာခန္ဓာကိုယ်ကြီးဒီခန္ဓာခန္ဓာကိုယ်ထဲမှာရှိတဲ့အတောက်ကောင်းတွေဝိညာဉ်ကောင်းတွေသူထွက်ပြီးတော့ခံစားသုံးဆောင်ခြင်းမရအောင်ဟောပင်မခံကြည့်ရမယ်ဒါလည်းအစွန်းတစ်ခုပဲအဲ့ဒီအစွန်းတစ်ခုကိုပယ်ပြီးတော့ဗာလေမစ္စည်းမလမ်းစဉ်မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီနဲ့ကျင့်ရမယ်ဒါတွေဘုန်းကြီးတို့မပြောရသေးဘူးနော်မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်တယ်ဒါငါဘုရားဟောခဲ့တယ်လို့ဘုရားမပြောဘာပြောလဲ ဖះတိုင်းတထကတဖះရှင်နေပြောသွားတဲ့စကားပဲဒါမျိုးမိန်သွားစကားလုံးရွေးချယ်တာပေါ့နော်အဲ့တော့ဘုန်းကြီးကခုနကပြောအောင်နည်းနည်းလေးချိန်မကုန်ပါစေနဲ့နော်မစားပဲမတော့ခဲနဲ့လည်းမညနောက်တစ်မျိုးစိတ်လိုကြလည်းလွတ်ထားပါနဲ့စိတ်လိုကြမလဲဒီစိတ်ကိုဖိနှိပ်ချုပ်ချယ်တဲ့နေနဲ့ပင်ပန်းခံကြည့်ပြီးတော့လည်းမလုပ်ပါနဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်သုံးနိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ် ရောက်လည်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။